ခန်းကြီး26အငယ်1မှ12အတီးတီတင်းဖွဲ့သောတက္ကသောများဟုမူကားကောရဟိအမျိုးအေဗျာတန်အနွယ်ကောရတာမေရှလေမိမေရှလေမိဤတာဦးဇာခရိဒုတိယတာယေထေလတတိယတာဇေပတိစတုထတာယာတနီလပစ္စမတာအီလံသတ္တမတာယောဟနံတတ္တမတာအီလေအိုနေဒီ ဩဗဘေဒုံဤသားဦးရှေမာယဒုတိယသားယောဇပတ်တတိယသားယောအာစတုထသားစာကာပစ္စမသားနာတနေလသတ္တမသားအမြေလတတ္တမသားဤတခါအထမသားပုလသေးသည်ဩဘဘေဒုံကိုဖျားသခင်သည်ကောင်းချီးပေးတော်မူ၏တာဦးရှေမာယဤသားဩတနိယေဖေလဩပေဧလဇပနှင့် ခွန်အားကြီးသောညီဧလိဟုတေမခိတို့သည်ခွန်အားကြီးသောသူရဲ့မိမိတို့အဆွေမျိုး၌အစိုးရသောသူဖြစ်ကြ၏အမှုတော်ကိုဆောင်ရွက်ခြင်းဟံတက်စွမ်းနိုင်အောင်ခွန်အားကြီးသောဩဘဘေနုံအမျိုးသားချင်းယောက်ျားပေါင်းက6ကျိတ်နှစ်ယောက်တည်းခွန်အားကြီးသော မေရှက်လေမိသားညီယောက်ျားပေါင်းကတစ်ကျိတ်ရှစ်ယောက်တည်းမေရရီအမျိုး ဟောတာဤသားတို့တွင် ရှိမရိသည်သားဦးမဟုတ်တော်လဲအဖခံထားသောကြောင့်သားအကြီးဖြစ်သည်ဒုတိယသားကဟိလခိတတိယသားတေပလိစတုထတာဇာခရိအစရှိသောဟေဝတတာညီပေါင်းကတစ်ချိတ်၃ယောက်တည်ဤ၍ကသာရဖျက်၏အိမ်တော်၌အလှဲ့လှဲ့စောင့်ခြင်းဟံတင်းဖွဲ့သောတကဆောင်အကြီးအကဲဖြစ်သည်အငယ်73မှ28 ထိုသူအကြီးငယ်တို့သည်မိမိတို့အဆွေအမျိုးအလိုက်တံခါးအသီးသီးစောင့်စေခြင်းငှါစာရေးတံပြု၍အရှေ့မျက်နှာကို ရှေလမိရ၏။ရှေလမိသားပညာရှိဇာခရိသည်စာရေးတံအားဖြင့်မြောက်မျက်နှာကိုရ၏။ဩဗဒေဒोံသည်တောင်မျက်နှာကို၎င်း၊သူ၏သားတို့သည်အသုပိမ်အိမ်ကို၎င်းရ၏။ရှုပိမ်နှင့်ဟောသသည်အနောက်မျက်နှာနှင့် ဗိမာန်တော်သို့တက်ရလမ်းဝ၌ရှာလေခက်တကားကိုရ၍တစ်ဖက်တစ်ချက်၌စောင့်ရ၏နေရဲ့အစဉ်တိုင်းအရှိမျက်နှာ၌လေဝိသား6ယောက်မြောက်မျက်နှာ၌4ယောက်တောင်မျက်နှာ၌4ယောက်အတုပိန်ဘက်မှ2ယောက်တတိုင်းတော်ပြင်မှ2ယောက်အနောက်မျက်နှာလမ်းဝမှ4ယောက်တတိုင်းတော်ပြင်မှ2ယောက်စောင့်ရကြ၏ဤ၍ကတကဆောင်အရာရှိသောကောရအမျိုးသားနှင့် မေရရိအမျိုးသားဖွဲ့သောအသင်းအတီးအတီးပေသည်လေဝိသားတို့တွင်အဟိယသည်ဘုရားသခင်ဤအိမ်တော်ဗန္ဒာနှင့်ဘူဇော်သောဗန္ဒာများကိုအုပ်ရ၏အဆွေအမျိုးတကြီးဖြစ်သောဂေရှုံအမျိုးလာဒန်သားတို့တွင်ယေဟေလိနှင့်သူ၏သားဇေတံယောလာတို့သည်လည်းဘုရားသခင်အိမ်တော်ဗန္ဒာကိုအုပ်ရ၏အာမယံအမျိုးဣဇဟာအမျိုး ဟေဗြုန်အမျိုးဩဇေလအမျိုးသားအချို့ပါကြ၏မောရှေသားဂေယရှုံဤသားရှေဘွေလသည်လည်းဗန္တာတော်တို့ကိုအုပ်ရ၏ဂေယရှုံကြီးအေလီဇာအေလီဇာသားယေဟဘိသူ၏သားယေရှာယသူ၏သားယောယံသူ၏သားဇိခရိသူ၏သားရှေလောမိတီ ထိုရှေလောမိတ်နှင့်သူ၏ညီတို့သည်ဒါဝိမင်းကြီးအဆွေအမျိုးတကြီးလူတထောင်အုပ်တရားအုပ်ဘူမင်းပူဇော်သောဗန္ဒာရှိသည်မြကိုအုပ်ရ၏ထိုမင်းတို့သည်စစ်တပ်၍ရသောဥစ္စာတို့ကိုမသိမ်းဒါဝရဖျား၏အိမ်တော်ကို ပြုစုခြင်းငှာပူဇော်တတ်ကြ၏ပရောဖက်ရှမွေလကိရှတာရှောလုနေယတာအာဗနာဇေရုရတာယောဘမှစ၍အခြားသောသူ ပူဇော်သမျှတို့ကို ရှေလောမိတ်နှင့်သူ၏ညီတို့သည်ကြည့်ရှုအုပ်ဆိုးရကြ၏အငယ်29မှ32ဣဇခာအမျိုးကေနနီနှင့်သူ၏သားတို့သည် မင်းအရာရှိတရားသူကြီးဖြစ်၍ဣဒရလနိုင်ငံတွင် ပြင်မှုကို ဆောင်ရကြ၏ဟေဗြုန်အမျိုးဖြစ်သော သူရဲ့ကြီးဟာရှပိနှင့် သူ၏ညီ1900တို့သည် ယော်ဒန်မြစ်အနောက်ဘက်မှနေသောဣဒရေလလူတို့တွင်မင်းအရာရှိဖြစ်၍သာရဖျား၏အမှုတော်နှင့်ရှင်ဘရင်အမှုအမျိုးမျိုးတို့ကိုစောင့်ရကြ၏ဟေဗြုန်အမျိုးသားတို့တွင်အဆွေအမျိုးလိုက်ယေရိယသည်အကြီးကဲဖြစ်၏ဒါဝိမင်းနန်းဆန်40တွင် ထိုအမျိုးသားတို့ကို စင်းယူ၍ဂိလန်ပြည်ယာဆန်မြို့၌ခွန်အားကြီးသော သူရဲတို့ကို တွေ့၏ယေရိယ၏ပေါက်ဖော်တည်ဟုသောသူရဲကြီးအဆွေအမျိုး သူကြီးနှစ်ထောင်ခုနစ်ရာတို့သည်ဒါဝိဒ်မင်းကြီးခန့်ထားသည်အတိုင်း၊ရုဗင်အမျိုး၊ဂဒ်အမျိုး၊မနာရှေအမျိုးတဝက်ကိုအုပ်စိုး၍ဘုရားသခင်၏အမှုတော်နှင့် ရှင်ဘုရင်အမှုအမျိုးမျိုးတို့ကိုစောင့်ရကြ၏။